လူတွေရဲ့အနည်းငယ်ကစတိဆိုတာဘာလဲပဋ္ဌာနာဆိုတာဘာလဲစတိပဋ္ဌာနာဆိုတာဘာလဲဆိုရက်မိကုံတုံးရဲ့အဖြေကိုတော့စာတုနဲ့လက်ပြပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြတဲ့အခါ အလုံးယောဂီတွေနားလည်လောက်ပါပြီဒီရမှာအတင်းလူရဲ့တိုက်ခရမယ်ဆိုတဲ့ဆွေလုံးလေးတော့ပါသွားပါလားဘယ်နဲ့ဘုရားမြတ်စွာတရားတော်တွေကလည်းပဲအတင်းလူရမယ်တိုက်ခရမယ်ဆိုတော့ မညာတာတဲ့အတုံးနှုံးတွေပါနေပါလားရက်စစ်တဲ့အတုံးနှုံးတွေပါနေပါလားဆိုပြီးတော့တချို့ကတော့တွေးကောင်းတွေးပါလိမ့်မယ်တွေးတဲ့လူလည်းရှိသလောက်ရှိပါလိမ့်မယ်စတိပဋ္ဌာန်ဆိုတဲ့သူမှာပဋ္ဌာနာမှာပါရဲ့အတိပ္ပယ်လေးတွေပေါ်အောင် အနည်းဖြင့်အောက်ခံတိတ်တော်ပေါ်လာတဲ့အာရုံစီညှို့ညွတ်ဝင်သွားအောင်အမြဲပြရှိမှရမယ်ရှိပါစကားအကောင်းဆုံးနှုံအမြန်ဆုံးနှုံဖြစ်ရမယ်ဆိုရပက္ခန္တိတ်တော်ဆိုတဲ့စကားပြင်းထန်နှံ့နဲ့စိတ်စိတ်ဆက်ဆက်ဖြစ်ရမယ်ဆိုတဲ့ပဋိဋ္ဌာဘုဒ္ဓဆိုတဲ့စကားပေါ့ဒါလေးတွေဖွင့်ထားပါတယ် အဲဒီဖွင့်ဆိုချက်ကိုကြည့်ပြီးတော့စာကုရဲ့လက်တိပေါင်းဆက်ပြီးတော့ရှင်းရတာပါအဲဒီရှင်းတဲ့ထဲမှာတရှိန်တို့တဟုန်တို့ဆိုတဲ့စကားကတော့အများကနားလည်နိုင်တော့ပါလေတစ်ဖက်နဲ့တစ်ဖက်စစ်တိုက်တဲ့အခါမှာရှိတဲ့ဆွေးနွေးတာတိုက်ပွဲဆိုလို့ရှိရင် ကျန်သူဘက်ကိုတစ်ချိန်လုံးထုံတဟုံတို့ဝင်ရတယ်ဆိုတော့ဒါကြီးလည်းစစ်စကားဆိုတော့တချို့ပုဂ္ဂိုလ်တွေကမကြိုက်ကြပါဘူးပြီးတော့အရှိန်အဟုန်ပါရမယ်ဆိုတာပေါ့လေချိန်ပြီးဖြစ်ရမယ်ဆိုတာပေါ့ဟုတ်ဒါလေးဒါလေးတွေကတော့မဆိုးပါဘူးကတော့ အဲဒါကတော့ရစ်စစ်တဲ့အတန်လည်းမပါဘူးမြန်မြန်လုပ်ရတဲ့ကိစ္စဆိုတော့တွတ်တွတ်လုပ်ရတဲ့ကိစ္စဆိုတော့လို့တော့ချိန်ကြီးဖြစ်ဖို့အတင်းကိုတစ်ခါတည်းဝင်ပြီးတော့ လူရမယ်ဖြစ်စီရမယ်ဆိုတာကလူရမယ်တိုက်ခိုက်ရမယ်ဆိုတဲ့စကားကတော့နည်းနည်းလောကသဘောနဲ့ကြည့်မယ်ဆိုရင်တော့မညာတာတဲ့သဘောရက်ဆက်တဲ့သဘောတင်းပြတဲ့သဘောပါတယ်စကားလုံးကတော့မကောင်းအတင်းတိုးဝင်ရမယ်ဆိုတဲ့စကားကတော့ဒါကတော့နည်းနည်းတော်ပါတယ်သူကတော့ ကလေးတွေသူတို့စိတ်ဝင်စားစရာတွေ့လို့ရှိရင်ဝန်ကျင်ဘာမှမငယ်ဘူးအတင်းတိုးတာပဲဟုတ်ပါပဲနည်းနည်းရစ်စစ်တဲ့မညတာတဲ့စကလုံးလေးတွေအတွက်ကတော့တိတော်တဲ့ချိန်မှာဖြေဖြေပါဖြေပြပါမယ်အဲဒီစကလုံးလေးတွေအရပေါ်လာတဲ့အာယုကို အချိန်လေးနုညရရရှိမှတ်တဲ့အခါမှာအင်းအားတွေဘာတွေပါကြလဲဆိုတာပေါ့လေအဲ့ဒါတွေတွေ့ပြဖို့လိုပါတယ်။တော့သတိပဋ္ဌာန်အခါရောက်တော့ပါဠိတော်ရောက်တဲ့ခါကျတော့အဲ့ဒါလည်းထပ်ပြီးတော့ရှင်းပါအောင်မယ်။ကျေးဇူးရှင်ပါရှိဆရာတော်ဘုရားကြီးကနိယာမ မှတ်သားရမယ်ဟာပေါ့ကိန်းတီမှတ်သားရမယ်ဆုဆုံးမှလေးပေးခဲ့ပါလားဖြစ်ခဲ့ရှုမှတဘာဝမုစ္ဆတည်နိုင်သည်ဖြစ်ခဲ့ဆိုတဲ့စကားဟာဖြစ်ကတော့ဘာမဆိုဘူးလေအကုန်လုံးရပါတယ်သူကတော့ကြာမူလတည်ပြီးတော့ဗောလေအမျိုးမျိုးသိတယ်လို့မူလရှိတဲ့အရာတွေဗောလေတွင်းလို့ရတယ် လေမိနေတာလည်းဖြစ်ခိုက်ကြားနေလည်းမြင်ခိုက်ပဲနာနာလည်းဖြစ်ခိုက်ပဲစားတာလည်းဖြစ်ခိုက်ပဲထိတာတွေ့တာဒါတွေလည်းဖြစ်ခိုက်ပဲဖောင်းတာပိန်တာကိုယ်တာဆန်းတာဆောင်းတာငဲတာကြွတာလှမ်းတာချတာမာတာပြောတာအကြီးပြောတာယူစီးတာစိတ်ကတာပူတာလွေးတာအေးတာပေါ်တာတောင်းတာတင်တာလောက်တာဒါရီ မြစ်တုံခတ်တာမျိုးလုံးပိတ်တာဖွင့်တာအစပေါ်လေးတောင်ကြည့်မှုနဲ့ဆက်ပြီးတော့ဖြစ်နေတာတွေပေါ့လေဖြစ်ခိုက်တယ်တခါတခါလည်းစိတ်ကူးစဉ်းစားချမှုကြီးတွေပေါ့လေဒါတွေကဆက်ပြီးတော့ဖြစ်နေတာပဲတဝိုင်း၆ပုံမှာအာယုံ၆၆ပါးထင်ဟလာတဲ့အခါမှာဒီဉာဏ်စတိဖိတိဆိုတော့ ဒါတွေကဖြစ်နေတာပဲအဲ့ဒါတွေဖြစ်ခိုက်ခေါ်ပါတယ်ခုထိုင်နေတဲ့အခါမှာဝမ်းပိုက်ဆိုင်ထားပြီးတော့ရှူတိုင်းဆိုင်တိုင်းပေါ်လေရှူမှုဆက်မှုနဲ့ဆက်ပြီးတော့ဖောင်းတယ်လားဒါဖြစ်ခိုက်ပဲသူ့အနေနဲ့ပြောမယ်ဆိုရင်ဖောင်းခိုက်ပေါ့ပိတ်ကျသွားတာဒါလည်းဖြစ်ခိုက်ပဲဖောင်းခိုက်ပေါ့ပိတ်ခိုက်ပေါ့ကိုယ်ပဲဆောင်းနေဆောင်းနေငယ်ငယ်ကြော်လည်းလှမ်းလည်းချောက်လည်းစသည်အများကြီးပါပဲဒါကြီး အဲ့ဒါတွေကိုဖြစ်ဆိုတဲ့စကားလုံးကအကုန်လုံးအမူအရာတွေမှန်တယ်မြတ်ချုပ်မိငုံမိရဲ့စကားပါပဲခိုက်ဆိုတဲ့စကားကတော့ပူလွဲလွဲဟိုလည်းငင်းပါလေအစ်စ်မပြတ်သေးတာပါလေပြစ်စုံပါပေါ့ဖြစ်ခိုက်ဖြစ်တုံးဖြစ်ဆဲဆိုတာပါလေအဲ့ဒါလေးအဲ့ဒီအဓိပ္ပာယ်ပြရတဲ့ အဲ့ဒါဒီနေ့ရှုเสียရှုခွက်ရှုခွေးရှုခွက်အနေနဲ့ပေါ့လေဒါပါဒီစကားနှလုံးနဲ့ပြရမှာပေါ့ ရှုမှဆိုတဲ့စကားပေါ့ဖြစ်ခိုက်ဖြစ်ခိုက်ဆိုတဲ့စကားကပူလေးလေးစစ်ဆက်ဖြစ်တဲ့ဟာမပြတ်သေးရင်ရှိနေတော့ထင်ရှားနေတော့ရှုခွက်အာရုံကိုပြောပါတယ်ရှုရတဲ့အရာရှုခွင့်ကျဲအဲ့ရလောလောဆယ်ပေါ်တဲ့ရှုခွင့်အာရုံလေးကိုပြောပါတယ် အဲဒီရှုခဲ့အာရုံဘာလို့ရမလဲရှုရမယ်ရှုရမယ်ဆိုကြည်တာပါပဲစကားလေးတစ်လုံးနဲ့ရှုတယ်ကြည်တယ်ဆိုတော့ဖြစ်ပြီမလို့ဒီထဲမှာသူအတိုင်းဝင်ကြီးပါတယ်ရောက်အောင်လည်းရှုရမယ်ရောက်အောင်လည်းကြည်ရမယ်တဲ့တယ်လည်းကြည်ရမယ်ဒါမှမြင်တာဒီမှာ အားကြည့်ထဲကြည့်လို့ရှိရင်မြင်နိုင်တယ်ဆိုတာပေါ့အကြည့်ကောင်းရင်အမြင်ကောင်းတယ်ဆိုရင်အတိစိတ်ဓာတ်ရှိပြီးတော့ယုံကြည်ချက်လည်းရှိတာမှကြည့်လို့တဲ့ဆန္ဒမြင်လို့တဲ့ဆန္ဒလည်းရှိမှအဲဒီနောက်ပိုင်းမှာမြင်နိုင်လောက်အောင်ပေါ့လေကြည့်နိုင်လောက်အောင် ကြည့်မြင်နိုင်တော့အောင်အားတွေထွက်လာနိုင်တယ်အဲဒီအားဆိုတာကတော့အာတာပဝရိယအားပါပဲဘုရားပြင်အားဆိုင်မှုလုံးလုံးကြာကြာအားဆိုင်မှုတက်ကြွဖြက်လက်တဲ့အားဆိုင်မှုဖြစ်လာနိုင်ပါရဲ့အာတာပလုံးလုံးဝရိယ စောစောပိုင်းအခြေမခံဘူးဆိုလို့ရှိရင်ခုနဟာအခြေမခံဘူးရှိရင်တော့တက်တက်ကြောကြောဝိရိယမလာနိုင်ဘူး။ဒါဝိရိယတိတ်အရေးကြီးပါလား။ြည့်နေတဲ့အာယုစီရှိမတဲ့စိတ်ကလေးရောက်သွားအောင်အပူတူပြင်းအားဆရာတဲ့တွန်းအားပေးရတယ်လူလူကြာကြာတက်တက်ကြော်ရတဲ့တွန်းအားပေးရပါတယ်နော် ဒါမှရှုခွင့်အောင်စီရှုမှတ်တဲ့စိတ်ရောက်ပါမှာအတင်းကိုတစ်ခါလောအတင်းကိုတွန်းမှာဒါမှတွန်းလို့မရဘူးသို့သောလောကီပြီးတော့မပြတဲ့တွန်းပုံမျိုးတော့ဒီလိုတော့မရှိရဘူးပါလေ။မြတ်မြတ်တရားဖြစ်ဖို့ရာအတွက်တစ်ဖက်ကလည်းပဲချိန်ရပါလား။ရွယ်စုခေါ်ရပါလား။ စူးစူးဆိုင်ဆိုင်ပေါ့လေဇန်သဘောပေါ့အဲဒီစူးစူးဆိုင်ဆိုင်ရှုတဲ့တည်းမှာအင်္ဂါတွေကပထမဆုံးအင်္ဂါဝိတက်ကဆိုတာပါဝိတက်ကဆိုတာရွယ်ထားတာချိန်ထားတာမှန်တာပါလေဒီလိုပြုပြုလုပ်ရတဲ့သဘောကတော့အားဆိုင်မှုကများသွားရင်ရှုခွင့်အာရုံကျော်သွားနိုင်တယ်လွဲသွားနိုင်တယ်နည်းရင်မမိဘူး အဲလောလောလေးဖြစ်အောင်ဆိုပြီးတော့ဗောလေချိန်ရပါတယ်ဒီမှာရွယ်စုရပါတယ်ရွယ်တယ်ဆိုတာကတော့ခုနဝိတက်ကိုပြောတာစုဆိုတာစုစုစိတ်စိတ်စံတော်ပါရတယ်အဲ့ဒီနှမျိုးဖြစ်ခိုက်ပေါ်တိုင်းအာယုံကြီးပေါ့လေပေါ်တိုင်းပေါ်တိုင်းအဲ့ဒီပုံမှာခေါင်းအဘုဒ္ဓပြင်း အားစိတ်တဲ့အာဟာအမြဲတမ်းပါနေရမှာတဲအောင်လို့ချိန်ရတဲ့သဘောဆန်သဘောလည်းအမြဲတမ်းပါနေရမှာအဲဒါရှုဆိုတဲ့စကားထဲမှာငုံနေတဲ့အတိတ်ပဲလို့ပြောတော့ဟာဖြစ်ခဲ့ဖြစ်ခဲ့ရှုခွဲအာယုံမှာ ရှိသည့်ရဲ့စိတ်ကလေးတို့တတိလေးကတ်သွားဖို့ရံဘူရပြင်းအဆိုင်မှုဟာစိတ်ကနိုင်မလားရှိရပါတယ်သိရေးကြည့်ပါတယ်ရှင်ရမှုကလည်းပဲစိတ်ကနိုင်မလားရှိရပါတယ်ရွယ်ပြီးတော့စူးထားစူးစူးဆိုင်ဆိုင်လို့ချိန်ပြီးတော့စူးဆိုင်ဆိုင်လို့ အဲ့ဒါလေးအများကြီးစီရှိနေလို့ရှိရင်သူတို့ကလည်းပဲစိတ်ဉာဏ်ဘက်တွေကိုပယ်ရှားဖို့ရာအတွက်ပေါ့လေအင်းအားကြီးရှိပါတယ်အင်းအားလည်းရဲ့နည်းနည်းပဲစိတ်ဉာဏ်ဘက်တွေကိုပယ်နိုင်တယ်အားကောင်းလို့ရှိရင်တော်တော်လေးပယ်နိုင်တယ်တိတ်အားကောင်းပြီဆိုလို့ရှိရင်တော့အများကြီးကိုပယ်နိုင်ရမယ် အမြဲတမ်းအားဆိုင်နေတော့မနည်းပြောခဲ့တဲ့အတိုင်းအထုဆယောဂီပါအပြင်းဟာအတွင်းကအတွင်းကြကြအနိကဆုံးအနောက်ရှက်ပြေဆုံးပဲလို့ပြောပါတယ်အဲ့ဒီအပြင်းကိုအတာကြီးရနိုင်တယ်ဟွန်းမျိုးရှိနေလို့ရှိအတာကြီးရနိုင်တယ်ပြင်းမှုလာတာတော့ပြင်းမှုကိုလည်းပဲအလျှော့မပေးဘဲနဲ့ပေါ့လေ သူ့ကိုကြော်လွှမ်းနိုင်တယ်ဒီတော့အပူရင်းအားဆိုင်မှုဟာကြော်ရဲမှုအရှုံးပေးမှုပြီးမှုပေါ့လေအဲ့ဒါကိုသူကအတာရှိရနေတာပဲသူကလက်သိအရေးကြီးပါယေရှုရဲ့သဘောကတော့ကိနမိတာရဲ့ဖြောင်းပြောင်းဆန့်ကျင်မှမဟုတ်လို့ ငြိမ်ကြီးနေလို့ရှိရင်စိတ်ဟာချုပ်နေတော့ချုပ်နေတယ်တွန့်နေတယ်ငုံနေတယ်ကာကဆွဆွပွန့်တဲ့သဘောပွန့်လန်းတဲ့သဘောပေါ့လမ်းဆောင်တဲ့သဘောမရှိဘူးဒီတော့ပေါ်တိုင်းအာယုံရရှိတဲ့သဘောလေးရရှိနေတော့စိတ်ဟာတန်တလောက်ပေါ့လေ လှုပ်လှုပ်ရှားရှားလေးဖြစ်နေတယ်လှုပ်လှုပ်ရှားရှားလေးကအလွန်ကြီးလည်းမဟုတ်ဘူးနည်းတာလည်းမဟုတ်ဘူးဒီလှုပ်လှုပ်ရှားရှားလေးကစိတ်ကလေးကိုပွင့်ကားလန်းဆန်းသွားအောင်သူကပြုလုပ်ပေးတယ်အပြင်းကိုအသာစီးရတယ်အားဆိုင်မှုကလည်းပဲအကောင်းမှုလိုရယ်အပြင်းရဲ့ဆန့်ကျင်ဖြောင်းဖြောင်းဆန့်ကျင်ပဲ စိတ်လှုပ်လှုပ်ရှားရှားလေးဖြစ်ဖို့စိတ်ကလေးလှုပ်ရှားပွင့်ကားပြီးတော့လမ်းဆန်းဆန်းဖြစ်ဖို့ဆန့်ကျင်ဘက်လည်းတိုက်ပြရတယ်အဲ့ဒါဟာအရေးကြီးဆုံးဖို့လို့အတုစယောဂီပုဂ္ဂိုလ်တို့ဟာအဲ့ဒီအားဆိုင်မှုစွမ်းအားနဲ့ချိန်အားဟာစိတ်ကလည်းမလားပါလိရတယ်နည်းနည်းလေးမှရောလို့မဖြစ်ဘူး ဒီတော့ယောဂီကြီးကိုယ့်အကိုသုံးသပ်ကြည့်ပါစိတ်ကနိုင်မလားဖြစ်ခိုက်ပေါ်ခိုက်ရှုခိုက်ရှိကိုစိတ်ကလေးရောက်သွားကတ်သွားအောင်တဲ့သွားအောင်အဲဒီအင်းအားနဲ့ရွယ်စုချက်ပါလားမပါဘူးလားဆိုတာပေါ့လေတခါတခါသုံးသပ်ကြည့်ဖို့လိုရဲ့ ဆိုတဲ့စကားမှာမှဆိုတဲ့စကားကအယုံနဲ့ထိထိမိမိဒီတန်တရားမဖြစ်တော့ဘဲနဲ့ပေါ့လေပုတ်တိုက်စီရဲဆိုထိထိမိမိဖြစ်ဖို့ရအယုံနဲ့အများအားတက်ပြီးတော့ဒီထဲမှာစိတ်စိတ်ချသွားဖို့ရစိတ်ချပြီးတော့အမှန်တိုင်းကြည့်ဖို့ရအတွက် ရှေ့ပြေအင်အားစုတွေပဲချိန်သက်မှုတွေပဲအတိညာတော့တော်တော်များဖြစ်သေးပါဘူးသို့သောအတိညာဖြစ်ဖို့ရာအတွက်အခြေခံတွေခိုင်မာဖို့အရေးကြီးပါတယ်ဘုံဘုံဝါစာပေါ်ရင်အာယုစီရအောင်လို့အားဆိုင်ပြီးတွန်းအားပြုပြီးတွန်းအားပေးပြီးချိန်နဲ့ချိန်ပြီးတော့လည်းပဲမှတ်ပြီးချိန်သားကလည်းကြိုက်ပြီး တိုက်ပြီဆိုလို့ရှိရင်ဒီဖုံးအာယုံမှရင်အဲ့ဒီခိုက်တမှာရှိနေတဲ့တဘာဝပေါ့လေတဘာဝနဲ့တွားပြီးတော့ပုတ်တဲ့တကယ်ဆိုဖြစ်တော့တာပါအနုမစ္စနာဆိုတာပါလေပုတ်တဲ့တကယ်ဆိုတကယ်ပုတ်တဲ့ကျအနေမျိုးတော့မဟုတ်ပုတ်တဲ့တကယ်ဆိုတနည်းအားဖြင့်လည်းထိထိမိမိဖြစ်နေတာပုတ်တဲ့စေတို့ထိနေတာပါ ဖောင်းလာလေးနဲ့သွားပြီးတော့ပုတ်တက်ပြီးတယ်ပိန်လာလေးနဲ့သွားပြီးတော့ပုတ်တက်ပြီးတယ်ဖောင်းလာဆိုတောင်းလာတင်လာလှုပ်တာလေးနဲ့သွားပြီးတော့ပုတ်တက်ပြီးတယ်ပိန်လာလေးမှလည်းလို့ရှိရင်လှုပ်တာရွေးတာနဲ့သွားပြီးတော့ပုတ်တက်ပြီးတယ်ဒါတိပြီးတဲ့သဘောပါပဲဘာပုတ်မိပြီဘာတိုက်မိပြီဆိုတာပေါ့လေအဲ့ဒါလိုဖြစ်သွားလို့ရှိရင်ဒုလောဒုလောနဲ့ဘာလဲပေလိုလဲယုံမတဲ့နေရာဖြစ်တော့ သူလုံးသူလုံးနဲ့အတွေးတွေဝင်ဖို့လည်းမလိုတော့ဘူးဘုဒ္ဓမြည်ကြီးလေတေချာသွားပြီလေအဲလိုတေချာသွားပြီဆိုလို့ရှိရင်သူသောသူလုံးသူလုံးနဲ့မဆုံးဖြတ်နိုင်တဲ့ဝိသိကိစ္စဆိုတာလည်းပဲသူအချိုးအစားလိုက်ဝိစာရဆန့်ကျင်ပဲဝိစာရဆန့်ကျင်ပဲဝိသိဝိသိကိစ္စလည်းပဲဖြစ်ခွင့်မရတော့ဘူး ဆင်းရဲလောက်ပါများလို့ကြည်ကြည်ကြီးရှိပြီဆိုရင်ရည်ရတဲ့သဘောလေးတွေကဖြစ်လာတော့ဒီဝန္တတရားလေးရလည်းနည်းနည်းကိစ္စကိစ္စပြုလာတော့နောက်ပိုင်းကပြောလာတယ်နှစ်သိအားရလာတယ်ဟွန်းဝိညာလာတယ်နေရာထင်ရတာနည်းနည်းကောင်းလာတယ် တည်ငြိမ်မှုလေးတွေလည်းသူ့အချိုးအစားလိုက်ဖြစ်လာတယ်။ဒါကနဲ့လှုပ်ရှားတာဒေါသနဲ့လှုပ်ရှားတာအဲ့ဒါလေးကြီးအဲ့ဒီစိတ်မျိုးလေးကျင်းတဲ့စိတ်ကလေးတွေလည်းဖြစ်လာတာပဲ။ဥပမာပြပြမတစ်ခုကိုတောက်ကတစ်ခုကိုချိန်ပြီးအားဆိုင်ပြီးတော့ချိန်ပြစ်လိုက်လို့ထက်ကလေးထိသွားပြီဆိုထိမှလည်းထိပြီဆိုရင်ပြောလာတာပဲ။ ရွှင်းလာတာပဲစိတ်ကဝင်တာတယ်နေလို့ထိုင်လို့ကောင်းတယ်တောင်းတော့ဒီမှာငြိမ်ကြသွားတာပဲจิตတိုင်းจิตတိုင်းပြုလို့จิตတိုင်းจิตတိုင်းထိနေပြီဆိုလို့ရှိရင်တော့အဲ့ဒီအရသာလေးတွေအာရသမမှာခံစားရတာအဲ့ဒါလေးတွေကအာရသဆင့်နေဖို့ရာအတွက်ဘောလေးသူကဆွဲသွားတာပဲတရားထုတ်တဲ့ခါမှလည်းကြည်တိုင်းပဲ ပေါ်တိုင်းတော့ပြည့်မှန်တဲ့တူတဲ့ရှုခွဲအာယုလေးတွေပါလေအခုလိုအားဆိုင်ပြီးတော့ချိန်သားကမှလို့တိတိမိဖြစ်ပြီးဆိုလို့ရှိရင်ဒီလုပ်ငန်းပေါ်မှာနည်းနည်းတော့ပြောလာတာပဲရှင်းလာတာပဲဒီလိုထိုင်လို့လည်းကောင်းလာတာဝန်သာလာတာပဲစိတ်ငြိမ်တဲ့တော့ငြိမ်လာတာပဲဒီမှာအဲ့ဒါလေးတွေဖြစ်လာပါဖြစ်လာပါလေ အဲဒီလိုမှတ်ပါများလို့ရှိရင်နှစ်တရတဲ့ပီတိတွေဖြစ်လာတော့ခုနစိတ်ပုတ်ခေါ်တဲ့ပြပါရဏီဝရဏပါလေမကျေနပ်စရာစီအနိစ္စယုံကြီးညီချမ်းနာစာထိတွေ့သွားတဲ့အခါမှာမကြိုက်ဘူးစိတ်မှာဗုဒ္ဓတွေဝင်လာတာစိတ်ပြည့်စိတ်ဆိုးတွေ သူ့ဘုံမှာအဲ့လိုဖြစ်သွားပြီဆိုလို့ရှိရင်ပို့ပြီးတော့ညှို့သူရံပဲဒီပေါ့ညှို့သူစိတ်တွေရံနေပေါ့လေအဲ့ဒါဖြစ်လာတာပို့ဆိုးလာတယ်ဒီမှာအထုလို့ထိတ်တန်တရားပေါ့လေခုနကြီးကြီးရှိပြီဆိုရင်နှစ်သိမ့်ဝင်လေးဖြစ်လာတဲ့အခါမှာအဲ့ဒီစိတ်ပုတ်ခေါ်တဲ့ပြဝရဏီဝရဏနဲ့အဆင့်ကြီးပဲဖြစ်သွားတယ်အဲ့ဒါဖြစ်ခွင့်ရတော့အဲ့ဒီအနောက်စိတ်ကလွတ်သွားတယ် ချမ်းသာလေးတွေဖြစ်လာပြီဆိုလို့ရှိရင်ချမ်းသာလည်းပဲသူ့အလဲလျောက်ပြန်လွင်တာတို့ပူပန်တာတို့ဥဒိစ္စကုတ်ကုချဆိုတော့အဲ့ဒါနဲ့ဆန့်ကျင်ဘက်ဖြစ်လာတယ်တခဏတခဏရှုခွေအောင်မှာစိုက်စိုက်ပြီးတော့ဝင်သွားတာဧကဂရာခေါ်တဲ့တမာလိအဲ့ဒါဖြစ်လာပြီဆိုလို့ရှိရင်သူဖြစ်တဲ့အခိုက်အတန့်သူဖြစ်နေတုန်းအခိုက်အတန့်မှာ ကောင်းတာတွေမြင်ကျင်တာကြားကျင်တာနားကျင်တာစားကျင်တာထိကျင်တာဆိုတာပေါ့ဒုချင်းစရာအာယုန်တွေကိုမြင်ကြားနာစားထိတွေ့ခြင်းနဲ့ကမ္မစန္ဒနိဝရဏတဏှာလည်းပေါ်တော့ဘာဖြစ်လို့လဲဒီကကမ္မထာအာယုန်တွေမှာရှုခွက်အာယုန်တွေမှာစိတ်ကလေးစိုက်ကြနေတော့အဲ့ဒါတွေလည်းဖြစ်တော့အဲ့ဒီစိတ်စိတ်ကြကြနေတာဟာ ကမ္မစ္ဆန်ဒီဝဒနာရဲ့၆ရောက်ဆန့်ကျင်ပဲဒီတော့အလုံးခြုံလိုက်မယ်ဆိုလို့ရှိရင်ကုသိုလ်တရားကိုအဟတအပိတ်ဆိုပြုလုပ်နိုင်တဲ့ဒီဝိနဂရိသာတရားတွေဟာဘောလေကိရှင်နေတယ်သူတို့တစ်ခုဖြစ်လို့ရှိရင်စိတ်ဟာနောက်ကျသွားတာပဲကြည်လင်မှုရှိဘူး အဲ့ဒါကြီးကျင်းပြီဆိုလို့ရှိရင်စိတ်ကလည်းကြည်လင်းလာတာပဲဒီလောက်ကြည်လင်းလာတာပဲခဏကသမားကြီးအားကောင်းတော့ကြည်လင်းလာတာပဲကြည်လို့ရှိရင်တွေ့တဲ့အာယုံကဘာပဲဆိုတာပေါ့လေရှင်းရှင်းလေးပြပြတတ်တာသိတော့တာပဲဒီမှာအဲ့ဒါဘာဖြစ်လို့လဲဆိုတော့လည်းငင်းပေါ်လာတဲ့ရှုခွဲအာယုံကိုအခုပြောခဲ့တဲ့ စိတ်ပိုင်းဆိုင်ရာအာယုံအပြည့်လည်းပေါ့လေစိတ်စိတ်ပိုင်းနေလည်းပေါ့လေပြည့်ပြည့်ဝလည်းရှုနိုင်လို့တည်လာတယ်ဆိုတာပြပါတယ်အဲဒါကိုဖြစ်ခိုက်ရှုမှတဘာဝမုတ်ချတကယ်ကိုတည်လာတာတည်နိုင်တယ်ဆိုတာပေါ့လေအဲဒါလိုကြည့်ကြည့်ဆရာတော်ဆရာကြီးက ကျမ်းဂန်ကြည့်ပြီးတော့ဗောလေအများနာလည်းနားတော့အောင်ဒီနိယာမဥပဒနာနိယာမအတုံးတုံးလေးကြီးမိတ်ချတော့ပါလေအခုလိုအချိန်ကြီးဖြစ်လာရတာကသတိပဋ္ဌာန်ရဲ့အကျိုးနားလည်ပြီးတော့ညံ့ညံ့နုံနုံနဲ့တံပိုးထားပြီးတော့ ရိုးရိုးတည်သေးတဲ့စိတ်စိတ်ဆက်ဆက်နဲ့ရှိမတဲ့ယောဂီဒီမှာဖြစ်တတ်တာပါအဲဒါလို့မဟုတ်ဘူးဆိုလို့ရှိရင်တော့ဘာမှမသိပါဘူးဒီအလိုရတဲ့စာအုပ်စာရွတ်နေသလိုပေါ့လေဒါတော့ခပ်ဖို့ပဲဖြစ်တတ်ပါတယ်ကွာအဲဒီချူဆိုတဲ့အင်္ဂါတွေထဲမှာ အပူလေးပြင်းအားဆိုင်မှုနဲ့ချိန်သားကိုက်မှုဟာအရေးကြီးဆုံးပဲအားဆိုင်မှုအင်အားနဲ့ခေါနာချိန်ပြီးတော့စူးစိုက်တဲ့သဘောပေါ်လေစံဆိုင်ကအဲ့ဒီတစ်ခုပြည့်စုံလို့ရှိရင်နောက်ပိုင်းကအာယုန်နဲ့ပုတ်တိုက်တယ်လို့ဖြစ်လာမယ်။ဒီတိတ်အာရုံမှုလို့ကြော်ရွှင်မှုလို့ ဝမ်းသာမှုတို့တည်ငြိမ်မှုတို့ဆိုတာသူ့ဘာသူ့အလိုလိုဖြစ်လာတာဘာမှကိုယ်ကလုံးနေဖို့မလိုဒီအဲအားဆိုင်မှုနဲ့စူးဆိုင်မှုပေါ့လေဒီမှာချိန်သားကိုက်မှုဒီတစ်ခုပြည်စုံပြီးတော့အဲပြည်စုံသွားပြီဆိုလို့ဒီနောက်ပိုင်းကအားကောင်းတဲ့စူးဆိုင်မှုပေါ့လေဒီမှာ ခဏိကသမာဓိကြီးအပြည့်လာမှာပါပဲချိန်သားကံမှုဆိုတာလည်းဖြစ်လာမှာပဲခုနချင်းချင်းပြီးတော့ပြီးတဲ့ဟာချိန်သားကံပြီးမှတစ်ခုကိုချိန်ချင်းပြီးတော့ဖြစ်ပါများတော့လက်ဖြောက်ဆိုတာရှိတာပါအထူးချိန်မလို့တော့ပြစ်မှတ်တွေ့တာနဲ့ပြစ်လိုက်တာနဲ့အခါထက်ခက်ဆိုကြည့်လို့ပါလက်ဖြောက်ဆိုတာဘောလေအမှဖြောက်လာဒါတွေဖြစ်လာပြီဆိုရင်နောက်ပိုင်းက တကယ်အရှိအမှန်တွေကိုသိလာတော့တာပါပဲအဲဒီလိုအခြေအနေမျိုးရောက်ဖို့ရာအတွက်ဓမ္မဖြစ်ခိုက်ဖြစ်ခိုက်ရှုမှဆိုမှဆိုတဲ့စကားလေးထည့်ရပါတယ်အဲဒီမှဆိုတဲ့စကားလေးကစိတ်ကြည်ကြည်လင်ပြီးတော့ဗောလေစုစိတ်ကြည်ကြည်သမာဓိကြီးအားကောင်းပြီးတော့ ချုပ်သားကပ်ပြီးတော့တဘာဝသဘောမှန်လေးတည်ဖို့အခြေအနေတရားဖြစ်ဖို့ရတည်ခြင်းအခြေအနေတရားဖြစ်ဖို့ရအခုရှုဆိုတဲ့အခြားအခြေအနေကောင်းတရားပုံမှာတည်နေကြောင်းကိုသူကပြပါတယ်ဒီမှာဆိုလိုတာကတော့ငြင်းကြီးကြီးပေါ့ မြင်ကြည့်ကြည့်ပဲဒါကြည့်မှမြင်တာပဲတဘာဝမှန်ကြီးအစစ်စစ်သိကြည့်ရင်ရှုရှုပါပဲမရှုဘဲနဲ့တော့မရဘူးကြည့်ဘဲနဲ့တော့မရဘူးဒါဆိုလို့လည်းဒီမှာအဲ့ဒီမြန်မာလူမှဆိုတဲ့စကားလေးကတော်တော်အတိတ်ပဲရှိပါတယ်အခုယောဂီတွေ စအထုခါစားမှာပေါ့လေထုံးစံတိုင်းထိုင်နေဒီဥကိစ္စပြီးစီးတဲ့အခါကျတော့မိမိရဲ့စိတ်ကိုဝမ်းပဲဆက်လိုက်တယ်ဒီဘဝနေပြီးတော့ဖုံးပင်မှုကိုစောင့်နေတယ်ဖောင်းတွေ့လာတဲ့အခါကျတော့ဖောင်းမှုအာရုံကိုမှတ်တယ်ဖြစ်ခိုက်ရှုမှဆိုတာဖြစ်ခိုက်ရှုမှဆိုတာဖောင်းမှုလေးဖြစ်ခိုက်မှရှုတယ် ပိန်ကျသွားတဲ့ခါကျတော့အဲဒီအရာကိုပိန်ခိုက်မှရှိတယ်ခုနဖောင်းစဲပိန်စဲမှာပေါ့လေအဲဒီအာယုံစီရောက်သွားအာစိုက်တဲ့ချိန်နဲ့အာစိုက်တဲ့ချိန်နဲ့ဒါမျိုးလည်းလုပ်ပြရတာပါပဲဒါလည်းဖြစ်ခဲ့ရှုခေါ်တာပဲဒီမှာဆင်းရဲသွားတဲ့ခါမှာလည်းခြေောက်စိတ်ကပြီးတော့လှမ်းတယ်၊ကြွားတယ်၊ချားတယ်၊လှမ်းတယ် ကျော်တိုင်းကလည်းခြားတိုင်းပေါ့လေအတိတ်တွေပေါ်လာတဲ့အာယုံစီဖြစ်ခဲ့ပေါ့လေကျော်ကလှမ်းလိုက်ခြားလိုက်အားဆက်ရမယ်ဝတ်လာတဲ့ဒီဟာနဲ့ချိန်သားခဲ့ရမယ်ကျော်လာတဲ့ချိန်သားခဲ့ရမယ်ခြားလာတဲ့ချိန်သားခဲ့ရမယ်ချိန်သားခဲ့အောင်ချိန်ခဲ့ရပါတယ်ဗျာအဲ့ဒါအများအားလုပ်နေရတာပဲဟိုမနေ့ကပြောသလိုပေါ့လေအရှင်းဟောပါရမယ် ပြီးတော့တောင်စဉ်းစားပြောက်စဉ်းစားရှိရဘူးဟွန်းချိန်ပြီးဖြစ်ရမယ်အတင်းတခါလေဒီအာယုံရအောင်လို့အရာကြီးဖမ်းရမယ်အတင်းတိုးရမယ်ဒါပဲသတိပဋ္ဌာန်ဖြစ်အောင်လို့ဒါယောဂီရဲ့အလုပ်ကဒါပဲဒီကြားထဲမှာဘာမှစဉ်းစားဖို့အချိန်မရဘူး အဲဒီလိုအလေးကျင့်လုပ်ပြီးတော့မှတ်နေလို့ရှိရင်စိတ်ဟာတစ်ခါတစ်ခါဝန်ပိုက်ပုံစံလာပေါ်မှာပဲကျောက်တယ်ရှိနိုင်တယ်တခါတခါမှဖောင်းလိုက်ပိန်လိုက်ခေါ်တဲ့အချင်းရာပေါ်လေမင်းလည်းပေါ်မှာလည်းပဲကြောက်ရကြောက်နေမယ်မပ္ပံများလို့ရှိအားဆိုင်ချိန်သားကြိုက်မှု အားပြည့်သွားပြီဆိုလို့ရှိရင်အဲ့ဒီခိုက်တံမှာရှိနေတဲ့တောင်းတာတွေတင်းတာတွေချုပ်တာတွေရွေ့တာတွေပေါ့လေတခုစီမှာရောက်တော့နေတယ်အဲရောက်သွားပြီဆိုလို့ရှိရင်အဲ့ဒါတည်တော့တာဒါဖြစ်ခိုက်ရှိမှတဘာဝဟုတ်ချတည်နိုင်ပြီတဲ့ပုံဟာမူရာတဘာဝသုံးချနားလေစီတယ် ဝိုင်းဘက်ကဖောင်းပုံမှတ်တယ်ဆိုတော့ဖောင်းပုံကြီးကတရားလို့ဆိုရတဲ့ဝိုင်းဘက်ပြည်ကြီးပါလေဝိုင်းဘက်ပုံကြီးဒါပါဠိလိုတော့သံဌာနပညာလို့ခေါ်ပါတယ်ဖောင်းလိုက်ပုံလိုက်ဖြစ်နေတာကဒါအချင်းရအာကာရလို့ခေါ်ပါတယ်မင်းသားအဲ့ဒီပေါ်လောက်ပြင်းနေတာကတော့ပြညာလောက်ပဲတည်နေတာပဲသံဌာနပြညာနဲ့ စတနာပညာနဲ့အာကာရပညာဒါလောက်ပဲသိတာဒါတကယ်အရှိသိတာမဟုတ်သေးပါဘူးသို့တော့အထုဆမှာတော့အဲ့ဒါကတော့မကင်းပါဘူးဒါတော့ဒီလိုပဲသိတတ်ပါတယ်အထုလို့အရှင်ရပြီဆိုလို့ရှိရင်အားဆိုင်လို့စိတ်ကအကတ်များသွားရင်အတဲ့များသွားလို့ရှိရင်လည်းရင်းချလာတဲ့အခါ အဲဒီဝမ်းပိုက်ပုံသဏ္ဍာန်နဲ့ဖောင်းတဲ့ပိန်နဲ့အချင်းရာကြော်ပြီးတော့ပေါ်ဒီတကယ်အရှိတောက်တာတင်းတာလှုပ်တာရွေ့တာအဲ့ဒါကြီးရောက်သွားတယ်ကအဲ့ဒါအမှန်တိုင်းကြည့်တော့တာပါပဲအဲ့ဒါဟာဖြစ်ခိုက်ရှုမှာသဘာဝမုတ်ချသိနိုင်ပြီဆိုတာအစပါပဲတော့ သဘာဝသုံးဖြာနားလေစီတင်ရှားပေါ်ရာရှုမှတ်ကတိတာဉာဏ်စစ်ပဲအဖောင်းနဲ့ခိုက်ပင်နဲ့ခိုက်ဖုံးပူလေးပေါ်လာတာတတိရှိတာပေါ်နေတာပဲရှုလိုက်စိတ်တိုင်းကြီးဟာဖုံးကဖုံးလိုက်ပင်နဲ့ဖြစ်နေတာပဲတတိရှားပေါ်ရာရှုမှတ်ကလည်းခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းအာစိတ်ပါ ချိန်လာကပြပါချိန်ပြပါအားဆိုင်ပြီးတော့ချိန်ပါများလို့ရှိရင်အဲ့ဒီပုံမှာတဲ့တဲ့အပုံမှာတွားပြီးတော့စိတ်ကလေးရသမုဒ္ဒတိကလေးရကတ်တော့တာပါပါတိုင်းရင်ဒီပုံမှာစိတ်ကလေးရစိုက်ကြနေတာပဲတောင်းတဲ့တင်တဲ့လုံးတဲ့ပုံစိတ်ကလေးစိုက်ကြတော့လို့ရှိရင်ဒါအဲ့လိုရှုမှတ်ပြီးတော့ဒါအမှန်တိုင်းကြည့်ကြတာပဲညင်းလို့မရဘူးဒီဟာ အဲဒီလိုလုပ်ရပါတယ်ဒီယောဂီတွေစန့်ကြည့်ပေါ့ကိုယ်လက်ကလေးတွေဆုပ်ကြည့်လိုက်စန့်ကြည့်လိုက်လို့စန့်ကြည့်လိုက်လို့ကြည့်ပါလားလက်ကလေးဆုပ်ကြည့်လို့ရှိရင်တဖြည်းဖြည်းဆုပ်ပါများတဲ့ခါကျတော့ဘာဖြစ်လာတော့ဒီမှာကျင်းတာကြီးချက်တာကြီးဒါတွေ့လာတော့ပူတာကြီးပြီးတော့နေလို့မကောင်းတာကြီးဒါတွေတွေ့လာတာပဲအဲဆုပ်ခိုက်မှရှိတော်လို့ရှိလို့ရှိရင်အခုလို့ တင်းလိုက်ပြတ်တာဒီလိုမကောင်းတာကိုလေပူရတာလေတွေ့တာပဲဖြစ်ဆက်ရှိမှတဘာဝအမောချတည်နိုင်ပြီဆိုတာပူလာတယ်ကြက်လာတဲ့ခါကျတော့မခံစားဘူးလေခံစားမှုရှိလာတော့ဖြစ်ချင်းလာတယ်ဟောစိတ်ကလေးတွေဖြစ်လာတာဖြစ်ချင်းကိုဖြီလိုက်တယ်ငါကတင်းကြနေတာရော့သွားတယ်တဖြည်းဖြည်းတင်းကြတယ်လည်းပြေသွားတယ် နေလို့ထိုင်လို့ကောင်းပါလေတက်တာသွားတယ်ဒါနည်းနည်းရုပ်ရုပ်နဲ့နည်းနည်းဒီမှာဒီခိုက်တာမှာဆုပ်တဲ့ခိုက်တာဆက်နေခိုက်တာမှာဖြစ်နေတာထင်ရှားတာပဲဒါကြောင့်ဖြစ်ခိုက်ရှုမှသဘာဝသိနိုင်တယ်ဆိုတာကြည့်ကြည့်စားတော့ရာကြီးကကျန်ကအရှိပေါ်လေအဲဒါကိုကြည့်ပြီးတော့နားလည်အောင်ဟောထားတာပါ ကိုယ်စမ်းကြည့်ပေါ့ဒါတွေ့ပါလိမ့်မယ်ကိုယ်ကိုလည်းငယ်ဆုပ်ကြည့်လည်းငယ်စမ်းကြည့်တွေ့လိမ့်မယ်တော့ဒါနမူနာပဲဟွန်းနောက်နေ့ကြာမှအဲ့ဒါစာတုနဲ့လက်ပြီးဆက်လက်ပြီးတော့အဲရှင်းပြပါဦးမယ်ဒီနေ့ကတော့တဏှာကြီးပြည့်သွားတော့ဒါလောက်ပဲတော့ကြအောင်စို့သာ